ရှမသဲခရစ်ဝင်အခန်းကြီး1အငယ်1မှ9အာဗြဟံနှင့်ဒါဝိဒ်တို့မှဆင်းသက်တော်မူသောယေရှုခရစ်၏ဆွေတော်စဉ်မျိုးတော်ဆက်စင်းဟုမူကားအာဗြဟံသားဣဇက်ဣဇက်သားယာကုပ်ယာကုပ်သားယူဒမှစ၍ညီနောင်တစုယူဒသည် မိမိခင်မွန်းတာမာတွင် မြင်သောသားဖာရက်နှင့်ဇာရဖာရက်သားဟေဇယုံ ဟေဇရုံသားအာရံ၊အာရံသားအမိနဒပ်၊အမိနဒပ်သားနာရှုန်၊နာရှုန်သားစာလမုန်၊စာလမုန်သည်မိမိခင်ပွန်းရာခပ်တွင် မြင်သောသားဗောဇ၊ဗောဇသည်မိမိခင်ပွန်းရုသတွင် မြင်သောသားဩဗက်၊ဩဗက်သားယေရှဲ၊ယေရှဲသားဒါဝိဒ်မင်းကြီးတည်း။ဒါဝိဒ်မင်းကြီးသည်ဥရိယ၏ခင်ပွန်း ဖြစ်ဘူးသောမိန်းမတွင် မြင်သောသားရှောလမုန်၊ရှောလမုန်သားရောဗောင်၊ရောဗောင်သားအဘိယ၊အဘိယသားအာသ၊အာသသားယောရှဖတ်၊ယောရှဖတ်သားယဟောရံ၊ယဟောရံသားဩဇိ၊ဩဇိသားယောသံ၊ယောသံသားအာခတ်၊အာခတ်သားဟေဇကိ၊ဟေဇကိသားမနာရှေ၊မနာရှေသားအာမုန်၊အာမုန်သားယောရှိ၊ယောရှိသားယောယကိမ် ယောယကိမ်သည်ဗာဗုလုန်မြို့သို့နေရာပြောင်းခါနီးတွင် မြင်သောသားယေခေါနိမှစ၍ညီနောင်တစုတည်း။ဗာဗုလုန်မြို့သို့နေရာပြောင်းသည်နောက်၊ယေခေါနိသားရှာလသေလ၊ရှာလသေလသားဇေရုဗဗေလ၊ဇေရုဗဗေလသားအာဗြုတ်၊အာဗြုတ်သားဧလျာကိမ်၊ဧလျာကိမ်သားအာဇော်၊အာဇော်သားဇာဒုတ်၊ဇာဒုတ်သားအာခိမ်၊အာခိမ်သားဧလုတ် ဧလုတ်သားဧလာဇာဧလာဇာသားမာသန်မာသန်သားယာကုပ်ယာကုပ်မြင်သောသားကားမာရိ၏ခင်ပွန်းယောသတိထိုမာရိသည်ခရစ်ဟုခေါ်ဝေါ်သမုတ်သောယေရှု၏မေတော်ဖြစ်၏အငယ်၁၉မှ21ဤသို့လျှင် မျိုးစဉ်နွယ်ဆက်ပေါင်းကားအာဗြဟံမှသည်ဒါဝိဒ်တိုင်အောင်၁၄ဆက် ဒါဝိဒ်မှသည်ဗာဗုလုန်မြို့သို့နေရာပြောင်းသည်တိုင်အောင်တဆယ်လေးဆက်၊ဗာဗုလုန်မြို့သို့ ပြောင်းပြီးမှသည်ခရစ်တော်တိုင်အောင်တဆယ်လေးဆက်ဖြစ်သတည်း။ယေရှုသည်ဘွားမြင်ခြင်းကိုခံတော်မူသောအကြောင်းအရာဟူမူကား၊မယ်တော်မာရိသည်ယောသပ်နှင့်ထိမ်းမြားဆောင်နှင်း၍မရှက်တင်မှီတွင်၊သန့်ရှင်းသောဝိညာဉ်တော်ကြောင့်ပဋိသန္ဓေစွဲနေ၏။သူ၏ခင်ပွန်းယောသပ်သည်သူတော်ကောင်းဖြစ်၍ မာရိအသရေကိုမပျက်စေချင်သောကြောင့်တိတ်ဆိတ်စွာစွန့်ပယ်မည်ဟုအကြံရှိ၏။ထိုသို့ကြံစည်၍နေစဉ်တွင်အိပ်မက်ကိုမြင်ရသည်မှာ၊ထာဝရဘုရား၏ကောင်းကင်တမန်သည် ထင်ရှား၍၊ဒါဝိဒ်အမျိုးယောသပ်၊သင်၏ခင်ပွန်းမာရိကိုထိန်းသိမ်းရမည်အခွင့်ကိုမစိုးရိမ်နှင့်။ဤပဋိသန္ဓေသည်သန့်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်၏။သားယောက်ျားကိုဘွားမြင်လိမ့်မည်။ထိုသားသည်မိမိလူတို့ကိုအပြစ်မှ ကယ်ချွတ်မည်သူဖြစ်သောကြောင့်၊ယေရှုဟူသောအမည်ဖြင့်မှည့်ရမည်ဟု ကောင်းကင်တမန်ဆို၏။22ထိုအကြောင်းအရာမူကား၊ထာဝရဘုရားသည်ပရောဖက်ဖြင့်ထားတော်မူသောဗျာဒိတ်တော်ပြည့်စုံမည်အကြောင်းတည်း။ဗျာဒိတ်တော်အချက်ဟူမူကား၊ကြည့်ရှုလော့။သတို့သမီးကညာသည်ပဋိသန္ဓေစွဲယူ၍သားယောက်ျားကိုဘွားမြင်လတံ့။ထိုသားကိုဧမာနွေလအမည်ဖြင့် မှည့်ရကြလတံ့ဟုလာသတည်း။ဧမာနွေလအနက်ကား၊ငါတို့နှင့်အတူရှိတော်မူသောဘုရားသခင်ဟုဆိုလိုသတည်း။ယောသပ်သည်အိပ်ပျော်ရာမှနိုးလျှင်၊ထာဝရဘုရား၏ကောင်းကင်တမန်မှာထားသည်အတိုင်းပြု၍မိမိခင်ပွန်းကိုထိန်းသိမ်းလေ၏။သို့သော်လည်း၊သားဦးကိုမဘွားမှီတိုင်အောင်သံဝါသမပြုဘဲနေ၏။ထိုသားကိုလည်းယေရှုဟူသောအမည်ဖြင့်မှည့်လေ၏